ယရဏတုတ်ကုံသွားပါပြီမေတ္တတုတ်ယတ္တာနုဘာဝတော့ယက္ခာနေဝဓတ္တင်တိဘီဒနံတာကြီးမှာသွေထိုးလေးပါပါတယ်သွေထိုးမပါရင်တော့ဒါကမှားတယ်လို့ပဲဆိုရပါမယ်နော်ဒါမို့သွေထိုးပါတဲ့အတွက်ကြောင့်မို့ဓတ္တင်တိလို့ဒီလိုအတန်ထွက်အောင်ဓတ္တန်တိလို့မထွက်ရအောင်နော်ဦးဇင်းတို့ဘုန်းတော်ကြီးများကိုပဲတချို့ဓတ္တန်တိလို့ရွတ်နေတာတွေကြားကြားနေရပါတယ်နေဝဓတ္တင်တိ ဘီတဏံတချို့စာအုပ်မှာပိဋိတင်နဲ့ဘိန်တဏံလို့ရှိပါတယ်။အဲ့တော့နာငယ်နာမှာလည်းပဲတချို့စာအုပ်မှာနာကြီးနဲ့ရှိခြင်းလည်းရှိနေတယ်။အဲ့တော့အဲ့ဒါတွေကတော့နာကြီးနဲ့ရှိရှိနာငယ်နဲ့ရှိရှိအမှန်ကြီးပဲလို့ဒါသဘောထားပြီတော့။ဘီနဲ့ဘိန်ကလည်းပဲဟိုတခါလေးနေနဲ့တော့ဘာမှထူးမှာမဟုတ်ဘူးပေါ့လေ။ဆိုတော့ဘုန်းကြီးဒီအနေနဲ့တော့ဘီမှန်နဲ့ဘိန်မှန်နဲ့ဒါညင်းညင်းညင်းလို့ပါပဲ။သို့တော့ဘီရှိရှိဘိန်ရှိရှိအ내ကဒီအ내ပါပဲ။ဒါကြောင့်မို့ကိုယ်စာအုပ်ထဲတွေ့တဲ့အတိုင်းကျက်မှတ်ထားတိုင်းပြီးတာပါပဲ။ညဦးလုံးအခု ကဘာရေးစာအုပ်ကတော့ဘီတဏံလို့ရှိပါတယ်အဲတချို့စာအုပ်တွေမှာဘိန်တဏံလို့ရှိပါတယ်ယင်မိစေဝါနုယုံဇံတော်အဲဒီမှာရှင်းတော့ကယံမိစေဝါနုယုံဇံတော်လို့မဟာထုတ်လုံးကြီးတင်နေရှိခဲ့ပါတယ်အဲ့ဒီယံမိကိုပေကြီးတီကာကယံရဟိရလို့အဲ့ဒီလိုခွဲပါတယ်ယံရဟိရခွဲတဲ့အခါကျတော့ကိုယံဟိကနေပြီးတော့ယံမိလို့ဖြစ်ဖို့ရန်ဒရာနီးက ချောင်းချောင်းတန်တန်မရှိဘူးကြမ်းဖန်ပြီးတော့လုံမှလာအဲ့ဒီလိုဖြစ်မှာအဲ့ဒီလိုဖြစ်မှာဖြစ်တဲ့အတွက်ကြောင့်မို့တွန်တီးဆရာတော်ဘုရားကြီးကယံမိဟာဒရာနီးမဖြောင့်ဘူးဒါကြောင့်မို့ဒရာနီးဖြောင့်အောင်ဆိုပြီးတော့ရင်ညှိလို့ပြင်တော်မူပါတယ်။နော်ဒီရင်ညှိဆိုတဲ့မူဟာတွန်တီးဆရာတော်ဘုရားကြီးပြင်ထားတဲ့မူပါ။အဲ့တော့ဒီရင်ညှိကိုပဲမှန်ကန်တယ်လို့ယူဆပြီးတော့ရင်ညှိနဲ့ရွတ်တဲ့ပုံကိုယ်တွေလည်းအများကြီးရှိပါတယ် အဲ့ဒီနောက်အခုတပြေကံဆရာတော်ရေးတဲ့ပြေကြီးလေးပြတ်တဲ့ထွက်လာတဲ့ခါကျတော့ရံမိပဲမှန်တယ်ဆိုတာကိုဆရာတော်ကရေးထားပါဆရာတော်ရေးတဲ့သဘောကတော့ကိုပေကြီးတီကရှင်းပြတယ်လို့လည်းမဟုတ်ဘူးတွန်တေးဆရာတော်ဘုရားရှင်းပြတယ်လို့လည်းမဟုတ်ခဲနဲ့တခြားနည်းနဲ့ပေါ့လေပါဠိတော်တွေမှာအသုံးနှုန်းရှိတာကိုထောက်ထားပြီးတော့ရံမိပဲတာမှန်ပါတယ်လို့ဒီလိုဆုံးဖြတ်ထားပါတယ်အဲကြောင့်ဦးဇင်းတို့လည်းရံမိလို့ပဲရွတ်ပါတယ် ယံဟိစေဝါနုယုံဇံတော်အမှန်တော့ပါဠိတရားနားလည်တဲ့လူကိုပြောရမှဒါမျိုးကတော့ပို့ပြီးတော့ကောင်းပါနော်ဟိုပါဠိတရားနားမလဲတော့ကိုပြောနေပြီမလို့တိတ်ဟိုထူးမှာမဟုတ်ဘူးအဲ့တော့ယင်ဟိလို့ရှိတာနဲ့ယံဟိလို့ရှိတာဘယ်ဟာကောင်းလို့ဆိုရင်ယံဟိကဟိုပို့ပြီးတော့ကောင်းတယ်လို့ဦးဇင်းတို့ကတော့ပြောပါတယ်တော်တော်ယင်ညိကိုမှားတယ်လို့တော့မဆိုပါဘူးနော်ဒါဆရာတော်ဘုရားကြီးတွေပြင်ဆင်ထားတာပဲဒါဟိုခုနတကာကြီးပြောသလိုတကြောင်တကာထားဆိုသလိုပေါ့တအုပ်ခေါင်းတပညာပဲ ဆရာတော်ဘုရားကြီးကဒီလိုကြံတယ်အခုနောက်တပီကံဆရာတော်ဥပဒိဋ္ဌကရံမိတယ်မှန်နိုင်ပါတယ်ပါဠိတော်တွေမှာဒီဒီလိုပုံစံမျိုးပေါ့လေဒီလိုအလားတူဟောထားတာမျိုးရှိပါတယ်ဆိုပြီးတော့ရံမိလည်းပဲဒါရေးသွားပါတယ်လက်ရမို့ရံမိစေဝါနုယုံဇံတော်ရတ္တိန္ဒီဝမတန္တိတော်မတန္တိတော်လို့မဖတ်ဘဲနဲ့မတန္တိတော်လို့ဖတ်တာကပို့ပြီးတော့ကောင်းတန္တိတကပြင်းကြီးတာ အတန်တိတဆိုတော့မပြင်းရှိတာနော်ဒီဝအထက်မှာအမှန်ကတော့ပိပိတင်လေးရှိရတယ်နောက်ကအရှိရတယ်အဲ့ဒီပိပိတင်လေးကမဖြစ်သွားပြီးတော့နောက်နဲ့အနဲ့သွားတွဲလိုက်တော့မဖြစ်သွားတာဒါသရာနိပါဠိသရာနိရစကားဆက်လို့ဒကာကြီးတွေကတိုက်တွန်းနေတယ်အင်းပါဠိဘာသာကိုတော့နည်းနည်းလေ့လာရင်ကောင်းမယ်လို့တိုက်တွန်းနေတယ်ပါဠိဘာသာဟာတချို့ကခက်တယ်ဟာဥစ္စနုပါဠိကသိကျရတယ်ဗာနဲ့ပြောတယ်နော် အမှားတော့မဟုတ်ပါဘူးဒေသတာပဲဖြစ်ဖြစ်သင်ရင်တော့ဦးဇင်းတို့ကြည့်ကြရတာကြီးပါအင်္ဂလိပ်စာသင်လည်းအင်္ဂလိပ်စာကြည့်ရတာတခြားဘာသာသင်လည်းဒီလိုပဲကြည့်ကြရတာအဲ့တော့ပါဠိဘာသာဟာမြန်မာလူမျိုးတွေနဲ့ဆိုတာအလုံးကိုနှီးစပ်ပါတယ်အဲ့ဦးဇင်းတို့မြန်မာဘာသာထဲမှာပဲပါဠိပုတ်ပါဠိပုတ်အစစ်တွေရောပါဠိပုတ်ပြက်တွေရောအများကြီးပါနေပါတယ်ပါဠိပါဠိအရေးအမှုမကင်းတဲ့ပုတ်ဒေတာဗမာစကားတွေကထုတ်ပြရမယ်ဆိုရင်တချို့ဗမာစကားပြောလို့တော့ရမှာမဟုတ်အဲ့ဒါလောက်နှီးစပ်နေတဲ့ဘာသာပါဒါအယုတ်ဖတ်ဆိုတာလည်းပဲ မခက်ခဲလာပါဘူးအဲ့တော့ဒီဗုဒ္ဓဘာသာဝင်တွေအနေနဲ့ဘာသာရေးကိုလေးစားတယ်နော်ဘာသာရေးကိုလေ့လာလိုက်စားဖို့ဝါသနာရှိတယ်ဆိုရင်ပါဠိလေးတော့နည်းနည်းပါးပါးလေးတတ်အောင်တော့သင်ထားဖို့ကောင်းတယ်တော့ခုလိုဟာမျိုးမှာလတ်တင်ဒီဝံအတန်တီတော်လို့ရှိရနေပြီးတော့အထက်ကသေးသေးတင်လေးကမဖြစ်သွားပြီးနောက်အနဲ့သွားပူးပြီးတော့လတ်တင်ဒီဝမတန်တီတော်ဖြစ်တယ်နော်ဒီလိုဟာမျိုးလေးတွေပေါ့ဗျာ အဲတနေ့တော့ငါတို့ပါဠိဘာသာတော့ဖြစ်အောင်လေ့လာအောင်မယ်လို့တော့စိတ်ထဲမှာဟွာပြုထားစေခြင်းစောက်တည်ထားစေခြင်းတကယ်သိရင်လူကြီးမခက်ပါဘူးအဲတော့ဒကာကြီးကမေးလို့ဘယ်နှစ်နှစ်သင်ရမှာတော့လို့အဲတော့ဥစ္စာဒကာကြီးတို့ပြန်မေးခြင်းတယ်ဒကာကြီးအင်္ဂလိပ်စာသင်တာဘယ်နှစ်သင်ရတော့လို့ဟမ်အင်္ဂလိပ်စာ၃ဖြစ်လောက်အောင်တက်ဖို့ဆိုရင်ဆိုတော့ကိုင်း၁၀တန်းဖြစ်အောင်ဆိုတာအခုခေတ်သိတော့မဖြစ်သေးဘူးနော်ဝိဇ္ဇာတို့မဟာဝိဇ္ဇာတို့ရောက်မှ၃ဖြစ်မှာဆိုတော့၁၀နှစ်၁၂နှစ်၁၄နှစ်လောက်အင်္ဂလိပ်စာကိုသင်ကြရတာ အဲ့တော့ပါဠိကအဲ့လောက်သင်ရမှာလားဆိုအဲ့လောက်မသင်ရပါဘူးဟိုနှစ်နှစ်လောက်ဆိုရင်တော်တော်ကိုနားလည်နိုင်ပါတယ်အဲ့နည်းနည်းနည်းနည်းဟိုကိုကိုပဲတဲ့ဆရာတော်တွေထံပေါ့လေသွားပြီးလေ့လာနိုင်ရင်လည်းကောင်းပါတယ်ကဲဒါရှင်းပါကြတယ်ဒုက္ခံဒုပတိတုတ်တောစပါပံကိဉ္စီနပတ္တိဧဝမာတိဂုဏုပေတံပရိတံတံဗနာမဟိအဲ့ဒီနှစ်ခါကအမှုခါတာ ဒါပါဠိတော်ထဲမှာမပါဘူးဟိုကရဏီယကစပြီးတော့ပါဠိတော်ထဲပါတဲ့ကာထာကရဏီယမထကုတလေနယန္တတန်တံပဒံအပိတမစ္ဆတေကောဥဇူစသူဟုဇူစသူဝဆောသတ္တမုဒုအနတိမာနီအဲ့ဒီမှာအတိမာနီဆိုတဲ့ပုံနဲ့အန်ပေါ့လေနားငယ်အတက်ကလေးနဲ့နော်အန်နဲ့အတိမာနီနဲ့တွဲလိုက်တော့ကိုအနတိမာနီလို့ဖြစ်သွားတယ် အဲ့လိုဖြစ်သွားတော့ကိုအတိမာနီဆိုတဲ့ပုဒ်တုံးကဥစဉ်တို့ကအတိမာနီလို့မဖတ်ဘူးအဲ့လိုမဖတ်တဲ့အတွက်ကြောင့်မို့အနာတိမာနီလို့ဖတ်ရင်လည်းပဲဒါသိကြတော့ရှင်းတော့မညီဘူးနော်ဒါကြောင့်မို့အနတိမာနီလို့ဖတ်တာကကောင်းတယ်အဲ့ဒီလိုပဲဥစဉ်တို့သဘောရပါတယ်ဒါကြောင့်မို့သူရစောသတ္တမုဒုအနတိမာနီအဲ့ဒီလိုဖတ်ရမယ်အဲအောက်အောက်ကထားကြတော့အပြောခက်တာလေးတွေ့ပါလေတန်တုတ်တကောစသူဘရောစအပ္ပကိစ္စောစဒါကြတော့အပ္ပကိစ္စောစလို့ဒီလိုမဖတ်ရအောင်နော် အပ္ပကိစ္ဆောစာအပ္ပကနဲတာကိစ္စကအမှုကိစ္စပေါ့အမှုကိစ္စနဲရမယ်ဆိုတဲ့အဓိပ္ပာယ်အပ္ပကိစ္ဆောစာတန်လဟုကအဲလတဖြစ်တဲ့အတွက်ကြောင့်ပိပိတင်တန်ဖတ်ပြီးတော့တန်လဟုကဝုတ်တိတန်တိန်ဒရိယောစနိဘကောစအပ္ပကဘောဒီမှာလည်းပဲအပ္ပကဘောလို့မထွက်ရအောင်အပ္ပကဘောပကပနော်ပကပကနေပြီးတော့ပကပပကပမှာတခါအနဲ့တွဲပြီးတော့အပ္ပကပ အပကဘောကုလေတောနနုခိထောဒီပုဒ်မှာအပြောခဲ့ဒီပုဒ်ကဘာကြောင့်လဲဆိုတော့ရှေးဥစွာဒီအနုခိထောနော်အဲ့ဒီအနုခိထောကိုမှရှေးကအန်ဆိုတာလေးနဲ့ဆက်လိုက်တော့ကိုအနနုခိထောလို့ဖြစ်သွားတယ်အဲ့ဒီအနနုဂိတောလို့ဖြစ်သွားပြီကကုလေတုနဲ့အနနုဂိတောနဲ့ကိုတခါတွဲတွဲလိုက်ကြတယ်ပေါင်းဆက်လိုက်ကြတယ်ပေါင်းဆက်လိုက်တဲ့အခါမှာတမှာရှိတဲ့တချောင်းငယ်လေးကဝဖြစ်သွားဝဆွဲဖြစ်သွားတယ် အဲ့လိုပါခက်ဖြစ်သွားတော့ကုလေတွလနုဂိတ်ထောလို့ဖတ်ရတော့လည်းပဲခက်ဘူးလားနော်တော့ခက်တယ်အဲ့ဒါကြောင့်မို့ဒီနေရာမှာတော့မတတ်နိုင်ဘူးခုနပြောခဲ့တဲ့ဈိကနေရာဒီနေရာတော့လက်မြောက်ရတော့မှာပဲထင်တယ်ကုလေတွနနုဂိတ်ထောဒီလောက်တော့ဖတ်ရမယ်ကုလေတွနနုဂိတ်ထောဆိုတော့တော်တော်ကိုဖတ်ရခက်သွားတယ်အပကဘောကုလေတွနနုဂိတ်ထောနသခုဒ္ဒမာစရိကိဉ္စီယေနဝိညူပရိဥပဝတိယုံ ဒုက္ခိနောဝခေမိနောဟွန်တုတပ္ပတတ္တာဘဝန္တုဒုက္ခိတတ္တာယေကိစီပါဏဘူတ္တိတတဝါသာဝရာဝနဝတိတာနော်ဒီနေရာမှာသာဝရာဝနဝတိတာလို့ပြောတာလည်းအများကြီးကြားရတယ်ဦးဇင်းတော်အဲသာဝရာဝနဝတိတာလို့အဲ့ဒီလိုပြောတတဝါသာဝရာဝနဝတိတာဒီဃဝါယေဝမဟန္တာ မစ္စည်းမာရတကအနုကထူလာအဲ့တော့အခုခေတ်မှာမနေ့ကဒကာကြီးတွေရွတ်သွားတာတော်တော်ကိုဖြတ်တော့ညီညီညာညာနဲ့ဆိုတော့နည်းနည်းတော့ဥစ္စာအံ့ဩသွားတယ်ကိုယ်စလုံးဘုန်းကြီးတွေတုံးလေးချောင်းလောက်ဆွေယူမင်းအဲတမျိုးရေးဖြစ်ကုန်ကြမနေ့ကတော်တော်ကိုညီတယ်ဒီအသေးခွက်တွေဒီလောက်များပြီးတော့သူတို့ညှိထားတယ်လည်းမဟုတ်ပဲနဲ့ဒီကျတော့တကယ်ညှိထားတယ်လို့ပဲလို့ညီလိုက်တာဆိုတော့ဘာသွားတော့ဥစ္စာအကြောင်းတည်းဆိုတာဒါခုခေတ်ကစာအုပ်ကောင်းတွေထွက်တာ ကျင်းကျစ်တော့ဒီလိုကောင်းကောင်းမရိုက်တာမဟုတ်ဘူးဖြစ်ဖြစ်ကြတာခံရိုက်ပြီးတော့ရောင်းကြတာများတော့ပြီရှိခိကဟိုဆယ်ဆောင်တွဲတို့ဘာတို့ဆိုတာဘာသာကြားတွေကရိုက်ရောင်းတာအမှန်ပြင်ကလားတွေကသူတို့တွေရိုက်ရောင်းတာဆိုတော့သူတို့ဖြစ်ကြတာခံရိုက်တယ်အဲ့ဒီဟာလေးနဲ့ကြက်ခဲ့ကြရတဲ့အစင်ကပါလာတော့ကိုဆရာကလည်းဒါနဲ့ကြက်ကြတော့ဒီလိုပဲအမှားတွေနှုတ်တဲ့သူကတင်ချပေးအဲ့ချပေးတဲ့ပုဂ္ဂိုလ်လည်းဒီတိုင်းအမှားနှုတ်တယ်လားခုခေတ်တော့အဲ့ဒီအမှားတင်ထားတဲ့ဘုန်းကြီးတွေရှိမှလည်းပဲအခုတရားရည်ကမတက်ရအောင်နေရာကြတော့ စာအုပ်ကလည်းဒီကောင်းကောင်းမွန်မွန်နဲ့မှန်မှန်မကန်ရိုက်ထားတဲ့စာအုပ်တွေတွေ့တော့အဖြတ်တော့တော်တော်မှန်းလာတယ်ဘုံမို့ရင်ခုနပြောခဲ့တဲ့ရဟဏတုဟာအဖြတ်တော့တော်တော်ခက်တဲ့တုအမဒီမဖြတ်တဲ့နေရာဖြတ်ဖြတ်တဲ့နေရာဖြတ်ဖြတ်မဖြတ်တာတွေကဘုန်းကြီးဘိုင်းမှာတော့အခုတောင်တော်တော်ရှိနေနေတယ်အဲမနေ့ကတော့ဒကာကြီးတွေဖတ်တော့တာတိတ်ကိုနားထောင်လို့လည်းပဲနားလို့လည်းပဲအလွန်ကောင်းတယ်ပေါ့အဲအန်လည်းအန်အော်တယ်ဗျာတော့တဲညီပါလားလို့တို့က အခုဒီမှာလည်းပဲဒီတစ်ပိုက်တစ်ပိုက်သူ့ဟာသူရိုက်ထားတာလေဆိုတော့သူ့တိုင်းကြည့်ပြီးတော့ဖြတ်ရုံပါပဲယေကေစီပါဏဗုဒ္ဓထေတတာဝါသာဝရဝနဝတေတာဒီဃာဝါယေဝမဟန္တာမိဇိမာရတကအနုကထူလာဒိဋ္ဌာဝါယေဝအာဒိဋ္ဌာယေဝဒူရေဝတန္တိအဝိဒူရေအဝိဒူရေလို့မဖတ်ပဲနဲ့အဝိဒူရေဝိဒူရဆိုတာကဝေးတာအဝိဒူရဆိုတာမဝေးဘူးဆိုတော့နီးတာ ဘူတာဝတံဘဝေဒီဝတပ္ပတတံဘဝန္တုဒုခိတတ္တာနပရောပရံနိကုဘေထနာတိမင်ညေထနော်ဒီမှာလည်းရပင်းတံမပါရအောင်မငါတတံမျိုးနာတိမင်ညေထကတ္ထစီနကင်စီအဲ့ဒါလုံးရည်တင်ပါရင်တော့ဒါမတော်ဘူးနော်မနေ့ကစာအုပ်မှာလုံးရည်တင်နဲ့တွေ့လိုက်တယ်ကင်စီလို့ရှိနေတယ်မာကင်စီလို့ရှိမှဒရာနီးကောင်းနာတိမင်ညေထကတ္ထစီနကင်စီ ဗျာရောတနာပฏิကတင်ညနေညမိညတနော်ဒီမှာလည်းပဲမမှာလည်းပဲရာပြင်းနာမပါရဘူးပေါ့နေညမိညတဒုက္ခမိတ်ဆေယဒုက္ခံနဲ့အိတ်ဆေယနဲ့တွဲလိုက်တာအဲ့ဒီတိတိကမဖြစ်ပြီးတော့ဟိုနောက်ကဣနဲ့ကပ်ပြီးတော့ဒုက္ခမိတ်ဆေယလို့အဲ့လိုဖြစ်သွားနေညမိညတဒုက္ခမိတ်ဆေယမာတာယထာနိယံပုဒ္ဒမာယုတာဧကပုဒ္ဒမနုရခေဧဝံပိတဗ္ဗဗုဒေတု မာနတံမာနတံလို့လည်းတချို့ကထွက်တယ်။နော်ဒီညကမာနတံထွက်တာကောင်းပါ။မာနတံဘာဝေယိအပရိမာဏံအပရိမာဏမေတ္တေသတဗ္ဗလောကတမိတချို့မှလည်းပဲတိတိတင်တင်တမိန်လို့ရှိတယ်။ရှိလည်းရှိတဲ့အတိုင်းပေါ့။မာနတံဘာဝေယိအပရိမာဏံဥဒ္ဒံအဒောသတိရိယင်စာဣဒံကိုပြီးအောင်ထွက်ရနော်တိရိယင်စာအတံဘာဒံ အဝေရမတပတ္တံဒီညမှာလည်းပဲအယုတ်ဖတ်လွဲတတ်တယ်အဝေရမတပတ္တံတပတ္တကယံသူအတပတ္တဆိုတာယံသူမဟုတ်ဘူးပေါ့လေအဝေရံအတပတ္တဥဒ္ဒံအဒောစတိရိယင်စအတံဘာဒံအဝေရမတပတ္တံတိရိယင်စနဲ့ပတ်သက်ပြီးတော့တရားယူတဲ့အခါမှာဒုတိယံပိတတိယံပိမှာလူတွေလိုက်လဲဆိုရင် ဒုတိယံပိတတိယံပိရေးလိုက်လဲဆိုတာဥစဉ်တို့ကကြားရတယ်ဘုန်းကြီးကဒုတိယံပိတတိယံပိနဲ့ချပေးတယ်လိုက်ဆိုတဲ့တရားဓမ္မတွေကတော့ဒုတိယံပိတတိယံပိနဲ့အဲ့လိုလိုက်လဲဆိုတာတွေ့ရတယ်အဲ့တော့ပါဠိအနေနဲ့ရွတ်ရင်တော့ကိုဒုတိယံပိတတိယံပိလို့ပိပိတတာဆိုကိုကောင်းပါတယ်ညမစကားအနေနဲ့ပြောရင်တော့ပြောရင်ပြောပါလေဒုတိယရန်တတိယရန်ဒါရပါအဲပါဠိအနေနဲ့ဖတ်ပြီးရွတ်ပြီးဆိုရင်တော့ဒုတိယံပိနော်ဒုတိယံပိဗုဒ္ဓံတဏ္ဍာကိစ္စလေးစတယ်တတိယံပိလို့ပိပိတတာလိုက်ဆိုဖို့ဒါလည်းလည်းခရုစိုက်ကြပါ တိဋ္ဌံစရံနိသိဏောဝတယာနောယာဝတတအဲယာဝတတလို့ဖတ်တာမကောင်းဘူးယာဝတတလို့အဲလိုဖတ်တာတာပြီးတော့ကောင်းတယ်ယာဝတတဝိတမိတ်သောဧတံတတိအဋိဋ္ဌိယအဋိဋ္ဌိယလို့မဖတ်နဲ့အဋိဋ္ဌိယအဋိဆိုတဲ့ပုံနဲ့ထာပေါ့လေနောက်ကအဲ့အဋိဋ္ဌာနော်အဋိဋ္ဌာအေရနဲ့ပြောတော့အဋိဋ္ဌိယဧတံတတိအဋိဋ္ဌိယ ဗြဟ္မမေတံဝိဟာရမိဒမာဟုဒါမနေ့ကပြောပြလိုက်ဗြဟ္မလို့ဟိုပါဠိဖန်ဗြဟ္မလို့မထွက်နဲ့ဟိုထွက်ထွက်ထွက်ဖို့မကောင်းဘူးဒိဋ္ဌိကမဟုတ်ဒိဋ္ဌိကဟိုလုံးဝကျင်တာဖတ်အဲဖတ်တော့ခါလေးကလုံးဝကျင်တာဒါပေမဲ့ဒိဋ္ဌိကလို့အတန်ထွက်မလို့ကဒိဋ္ဌိကလို့ကြားလိုက်လို့ဒီလိုလိုပဲအမှုတက်ကံမငါကလည်းနှလုံးမနှလုံးဖြစ်တဲ့တရားပေါ့အမှုတက်ကံမ သီလဝါဒတမေနသံပန္နောကာမိတုဝိနေယဒေဒံတချို့မှာလက်ငယ်ရိုးရိုးနဲ့ရပ်ပလက်တစ်လုံးနဲ့နဲ့ဝိနေယလို့ဒီလိုလဲရှိတတ်တာအဲ့လိုရှိတာလည်းပဲမမှားပါဘူးဒါဆန်းဆန်းအတွက်ဝိနေယလို့ဒီလိုပြင်ဆင်ထားပါဝိနေယလို့ရှိရင်လည်းဝိနေယအတိုင်းရုပ်ကိုဝိနေယလို့ရှိရင်လည်းဒါဝိနေယလို့ရုပ်ကိုပေါ့ ကာမိတုဝိနေယဂီတံလဟိဇာတုခပ္ပပေယပုဏရေတိအဲလိုပါဇာတုခပ္ပပေယပုဏရေတိဒါမေတ္တာတော့